မနေ့ကဒါနသီလတချို့ဘာဝနာအစွမ်းရောက်လူချမ်းသာနဲ့ချမ်းသာဒီမှာချမ်းသာရနေပြီမယ်လို့ပြည့်ရမဖြစ်သေးဘူးဆိုရင်ကုသိုလ်ရဲ့အစွမ်းရည်ဟာဘယ်လောက်ပဲကောင်းခံပြီးပြည့်နေပြီမယ်လို့ ကယ်ချမ်းသာရှိမဟုတ်သေးဘူးဆိုတာကိုတကယ်အငြင်းကျင်ဟုတ်သေးဘူးဆိုတာကိုအငြင်းတူပဲဆိုတာကိုအနည်းပြောခဲ့ပါတယ်အဲဒီနေ့အငြင်းစိတ်ကိုပြောဖို့ရှိပါတယ်ဒါပေမဲ့လို့ကျက်ကံမှလာတဲ့အငြင်းဆုံးမျိုးထည့်သွင်းပြီးတော့နည်းနည်းရှင်းပြစီအောင် ကျန်ကများမှာတိတ်တိတ်သောသန်တိရောအငြိမ့်သုံးမျိုးလို့လေငြိမ့်နေဆိုတာလှုပ်ရှားမှုကျင်းလာငြိမ့်တယ်လို့ခေါ်ရပါဘူးဘာဒီလှုပ်ရှားနေတယ်လို့ဆိုတော့ဇာကနဲ့လှုပ်ရှားတာဒေါသနဲ့လှုပ်ရှားတာမောဟနဲ့လှုပ်ရှားတာ တခြားခြားကိရိယာတွေဖြစ်လာလို့ရှိရင်သူတို့နဲ့လှုပ်ရှားနေတာအဲဒီလှုပ်ရှားမှုကြီးကျင်းတာကိုပြောပါတယ်အဲဒီကျင်းတာကတခဏလေးအချိန်ပိုင်းလေးကျင်းသွားတာလည်းရှိပါတယ်ပြီးတော့တစ်ခေတ်ကျင်းသွားတာငြိမ်းသွားတာလည်းရှိပါတယ် အများရဲ့သတ်မှတ်ချက်အရအများကကျေနပ်နဲ့သတ်မှတ်ထားလို့ပေါ့အပြောသက်သက်နဲ့ငြိမ့်နိုင်လို့ရှိပါတယ်အဲ့ဒါကြီးကိုစာအသုံးနှုံးနဲ့ဆိုတော့ပထမကတဏ္ဍကစံတိခေါ်ပါတယ်။သတိကစံတိကတမျိုး နောက်ဒုတိယမျိုးစားတော့အကျဉ်းတသတိကတစ်မျိုးတတိယမျိုးစားတော့သမုတိသတိကတစ်မျိုးသုံးမျိုးပါပဲအဲဒီသုံးမျိုးကိုအစဉ်တိုင်းတရားကိုကောက်ပြထားတာတော့တရင်ကသတိနဲ့ဥပဒနာတူပြပါလားသင်္ကသတိဥပဒနာရဲ့အမူပါပဲတဲ့ အကျတဆန္တိကတော့သိခသိတကယ်ငြိမ့်သွားတာပဲနိဗ္ဗာန်ပါပဲအကျတဆန္တိနဲ့နိဗ္ဗာန်နဲ့အတူတူပဲသမုဒိသံတိကတော့ဒိဋ္ဌိပါပဲဒိဋ္ဌိဆိုတာအယူဆတစ်မျိုးပေါ့ဇေဘာရဲ့အယူဆပြောလို့ရှိရင် ဆိုင်ရာဘာသာတရားတွေကဟောလေဒီဝရရှိတဲ့ပုဂ္ဂိုလ်တွေကသိဉာဏ်သာဖြစ်နေပါမယ်ဆိုတော့ဒိဋ္ဌိဆိုတော့ဒီဝရသမျိုးဒီလိုပဲပြောပါပါမယ်တော့ဒီနေ့အဲ့ဒီသတိသုံးမျိုးကိုအတူချုပ်ပြီးတော့ပြောပါမယ်အဲဒီသတိသုံးမျိုးတွေက ဝိပဿနာဆိုတာကတော့အနုပဿနာ၃မျိုးပါပဲအနုပဿနာဆိုတာဆာမန်ထက်ထက်ပေါ်လေမမြဲပုံလေးဆင်းရဲပုံလေးဒီသဘောတိုက်ပြီးဖြစ်ပုံလေးပေါ်လေရှုမြင်တဲ့အတိညာပါပဲကိုယ်ရဲ့ဟာယုံတဲ့တရားတွေက ကြောင်းနဲ့အကျိုးဆက်ဆက်ပြီးတော့ဤစည်းကြောင်းကြီးလိုပေါ်ဒီသိသိနေကြပါလားအဲဒီလိုကြောင်းကျိုးဆက်ပြီးတော့ဖြစ်နေတဲ့ယုတ်ဉာဏ်တရားတွေသူတို့ဖြစ်တဲ့မှာအခုလိုတတိပ္ပံနည်းနဲ့ဆွေးမြဲစွာရှိမှလို့ဖြစ်ပေါ်ပြီးတော့ကိုယ်ကျောက်တော်ကိုယ်လေး

နတ္တဝိပဿနာဉာဏ်ခေါ်ပါတယ်အဲ့ဒါကိုကြောင့်ကျိုးတဲ့ယုံနာတရားတွေသူတို့ဖြစ်ဆက်လိုက်ပြီးတော့ရှိလို့မမြဲဘူးဆင်းရဲဘူးသူတို့တိုင်းဖြစ်ဖို့ခေါ်တဲ့ချင်းရာဆိုအားဖြင့်ပြည့်ရင်ဉာဏ်ဝိပဿနာဉာဏ်လို့ခေါ်ပါတယ်အနုဝဿနာဉာဏ်နဲ့ဝိပဿနာအတူတူပါပဲအဲ့တော့မမြဲပုံသိတော့

အဲဒီကနေပြီးတော့မက်ကျန်တဲ့ပြည်မန်ဖို့တရားကဖြစ်နေတယ်။မျက်ကျန်တဲ့ပြည်လေးရှိမျက်ဖို့ဒေါသဖြစ်နေတယ်။အကန့်အသတ်မရှိပဲလည်းပဲဖြစ်နေတာပါပဲတော့။အခုကျောင်းကျိုးစတိပေါ်မှာရှိမှနေရင်ကဖြစ်ပေါ်ပြီးကြွယ်ကြောက်တော့တာကိုတွေ့သွားတော့မမြဲဘူးလို့ အတိကလေးဖြစ်သွားတယ်ရှင်းသွားတယ်အနည်းရောက်တော့အပေါင်းကြောက်ဆိုတာမျိုးလိုပါလိမ့်အတိရောက်တော့မတိကြောက်သွားတယ်ရှိပြီးသားမတိကြောက်တာတော့မဟုတ်ပါဘူးအဲဒီမတိဖြစ်ခွင့်မရတာပါပဲအနည်းရောက်လာတဲ့ခါမှာအပေါင်းဖြစ်ခွင့်မရတယ်လို့ပြောတယ်မတိဟုတိမဟုဖြစ်ခွင့်မရတာအဲဒါပါပဲအဲ့ဒါဒီငြိမ့်သွားတယ် အဲ့ဒါငြိမ်းတာဟာဥပဒနာဉာဏ်ကြီးဖြစ်တဲ့အခိုက်အတန့်လေးပါငြိမ်းတာပါလေသင်္ချာပေါ်လာတဲ့အာယုံမှာဥပဒနာဉာဏ်နဲ့မသိဘူးဆိုလို့ရှိရင်အကြောင်းညွတ်တိုင်းဖြစ်ခွင့်ရှိတယ်အာရမဏနုစရာကိလေသာခေါ်ရတယ်အဲအာရမဏနုစရာကိလေသာငြိမ်းသွားတာဖြစ်ခွင့်ရရနဲ့ငြိမ်းသွားတာပါလေ အဲဒါတတင်္ဂသံတိဥပဒနာမဉာဏ်ရှိရင်ဖြစ်ခွင့်ရှိတဲ့ကိလေသာအစိတ်ပိုင်းတစ်ခုနိစ္စနိဗ္ဗာန်ဉာဏ်ဝင်ပြီးတော့ဖြစ်လိုက်တာနဲ့ငြိမ့်သွားတာပါအဲဒါကိုတတင်္ဂသံတိတူတူပြောလို့ရှိရင်တော့အချိန်ပိုင်းငြိမ့်ပေါ့အချိန်ပိုင်းဆိုတာကနိစ္စနိဗ္ဗာန်ဉာဏ်ဖြစ်တဲ့အခိုက်အတန့်လေးပါအချိန်ပိုင်းကငြိမ့်သွားတာ နောက်ထပ်တည်နေလို့ရှိရင်ထပ်ပြီးစိတ်ကစိတ်ကငြိမ်းနေတော့လေအဲ့ဒါကိုပြောပါလေကိုယ်လည်းပါကကြောက်ရွံ့တဲ့ယုံနာတရားတွေဟာအကြောက်တိုက်ဆိုင်တိုင်းပေါ်အဟောင်းကြီးအဖြစ်ဖြစ်အဟောင်းကြီးအဖြစ်ဖြစ်ဆိုတာနားရအားရမရှိဘူးကိုယ်လိုရှိတဲ့ဟာတွေလည်း မဖြစ်စေခြင်းနဲ့အနေနဲ့အောင့်ထားလို့မရဘူးဖြစ်နေတာပဲဖြစ်ဖြစ်ကနှိမ့်ဆက်နေတာပဲကိုလိုရှိတဲ့ဟာရဲ့မှာကြားတော့ရိုးပြီးတော့အဲ့ဒါကြီးဆက်ပြီးတော့မဖြစ်စေခြင်းဘူးဒါဟာကိုယ်ရဲ့ကသုံးရတဲ့ယုံနာတရားကြီးဖြစ်ဖြစ်ကနှိမ့်ဆက်ပုံလေးတွေပေါ့အဲ့လိုဖြစ်ဖြစ်နှိမ့်ဆက်ခြင်းအရာပေါ့ ရှုနေရင်ဖြစ်ပေါ်ပြီးကြောက်ကြောက်သွားတာကိုတွေ့ပါများတော့မကောင်းတာတွေကြီးပဲဆိုတာကိုဒီလိုမြင်လာပါတယ်တချို့ဝိပဿနာဉာဏ်ပိုင်းဆိုလို့ရှိရင်မှတ်လို့တော့လည်းသိနေတာကောင်းနေတာဒါမှမဟုတ်မှတ်ရတာကိုပဲမကောင်းလို့လည်းသိနေတာပဲအဲဒါကဒုက္ခနိဗ္ဗာန်ဉာဏ်သိလာတာပေါ့အဖြစ်အပျက်ကသင်ဆက်လို့ကြရပါလိမ့်နှိစ္စတလို့ ဖြစ်နေတာပါ။အဲ့ဒီအချင်းရာလေးအဲ့ဒီအချင်းရာလေးကိုမြင်လာပါအဲ့မြင်တဲ့ညာကိုဒုက္ခနိဗ္ဗာန်ညာလို့ခေါ်ပါတယ်။ဒါကဥပဒနာညာလို့လည်းခေါ်ပါတယ်။ဝိဖြစ်ဖြစ်နှိမ့်တဲ့ဖြစ်မကောင်းတာကြီးပဲလို့တမျိုးပေါ်ဒီထူကြသောအခြင်းအဖြစ်မြင်တဲ့ဉာဏ်ပေါ်ဒီအဲဒါဥပဒနာညာ။ ရှင်းစီကြီးပဲလို့မြင်လာရှင်းလာလို့ရှိရင်ကောင်းစားချမ်းသာတယ်ဆိုတဲ့ပြတ်ပတ်မှုဒုက္ခစင်ညာဖြစ်ခွင့်မရပါဘူးဒုက္ခစင်ညာချမ်းသာတယ်လို့ထင်မှမှုရှိမှခန္ဓာလောဘအစရှိတဲ့ကိလေသာတွေကဖြစ်ခြင်းရှိတာပါဒုက္ခစင်ညာကိုရှင်းနေတော့ဒုက္ခဒုက္ခစင်ညာ ထင်ပါမှဖြစ်နိုင်တဲ့ကိလေသာတွေဟာအဲဒီကိလေသာအစိတ်ပိုင်းဟာဒုက္ခနိဗ္ဗာန်ဉာဏ်အင်္ဂါလေးသီရိတကဖြစ်လိုက်တာလည်းပဲငြိမ့်သွားတာပဲအဲဒါလည်းအာရမဏလေးကျကိလေသာငြိမ့်ကိုတမျိုးပါပဲအဲဒါကလည်းသတင်းကဆန်ကြည့်ကိုခေါ်ပါတယ်အနတ္တနိဗ္ဗာန်ဆိုတာကတော့ အတ္တမပါအတ္တမဟုတ်တဘာဝတက်တက်ပြတာလေလို့သမထတ္တရှုရဲ့ဝိပဿနာဉာဏ်ပါပဲယောဂီဟာတရားတွေရှုလို့နာနဲ့ရုပ်ခွဲသွားတဲ့အခိုက်ဇီဝအတ္တအစွဲကတော့ကျင့်သွားပါလေသို့တော့လုံးဝခင်းတာတော့မဟုတ်ပါဘူး တတိယကကျင်းတဲ့သဘောမျိုးပါပဲလုံးဝကျင်းတာတော့တတ်တာပါဖြစ်ပါပဲကျင်းပါလေဒါတော့သူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ပြီးတော့ဖြစ်နေပုံရှုနေရင်ကတိတိတိတိသွားလို့ရှိရင်အကြောင်းမဟုတ်တဲ့အခါကိုအကြောင်းလုပ်ပြီးတော့ယူဆတဲ့ဝိတ္တမတိတိကဒိဋ္ဌိဝင်ပါတယ်အဲ့ဒါကိုပရမအတ္တလို့ခေါ်ရတယ်ကွာ မဟာဇမားကြီးကိုဒီဖန်ဆင်းရှင်ကြီးအဲဒီဖန်ဆင်းရှင်အစွဲကမ္ဘာလောကကြီးနဲ့တကောအသက်ကြီးတဲ့အရာစုမှန်တယ်ပရမအတ္တခေါ်တဲ့မဟာဇမားကြီးကဖန်ဆင်းထားတယ်ဆိုတာပါလေသူကနေသူနေတေသူတေဆိုတာပါလေသူချေလဲနေတာပဲဒီလိုဆိုလိုပါတယ်အဲ့ဒီချေလဲနေတဲ့မဟာဇမားကြီး ကိုယ်ရဲ့ဒီကြောင့်နဲ့ဒီအကျိုးကိုဆက်ဆက်ပြီးတော့ဖြစ်နေပုံလေးသိမြင်တာနဲ့ပဲအဲ့ဒီမဟာဇမအစွဲပရမအတ္တအစွဲပေါ်လေးကျင့်သွားတယ်ယုံနာပိုင်ခြားသိရဲ့ဇီဝအတ္တအစွဲဖြစ်နေသူเจ้าနဲ့သူကျိုးဆက်ဆက်ဖြစ်ပုံကိုရှုနေရင်ကသိသွားလို့ရှိရင်ပရမအတ္တအစွဲဖြစ်နေတယ် သို့တော့ခက်ခက်တတ်တာပေါ်ဒီအတ္တဆွဲတဲ့ပုဂ္ဂိုလ်တွေကမြဲနေတဲ့အနုဇအတ္တလေးရှိနေသေးတယ်။ကောင်းစားချမ်းသာနေတဲ့အနုဇအတ္တလေးရှိနေသေးတယ်ဆိုတော့ဆက်ဆွဲနေ။အဲ့ဒီအတွဲလေးကဖြစ်ပေါ်ပြီးတော့ကိုယ်ရောက်သွားဖို့ပေါ်လိုက်ရောက်နေတဲ့ဆင်းရဲပုံပေါ်တယ်။အနိစ္စနိဗ္ဗာန်ဉာဏ်နဲ့ဒုက္ခနိဗ္ဗာန်ဉာဏ်မရှိသေးလို့ရှိရဲ့။ ရှိတယ်လို့လို့ပါလို့လို့ပေါ့လေအခုရှုနေရင်ကဖြစ်ပေါ်ပြီးတော့ကိုယ်ကြောက်သွားပုံလည်းပဲနိစ္စနုပါဒနာဉာဏ်နဲ့ဖြစ်ပြီးကိုယ်လိုက်ကြောက်နေတဲ့ဆင်းရဲပုံဒုက္ခနုပါဒနာဉာဏ်နဲ့ဖြစ်ပြီးဆိုလို့ရှိရင်နုညံ့တိမ်မွေ့တဲ့ခန္ဓာနိစ္စမျက်ရှိနေတဲ့အတ္တလေးဆိုတာမတွေ့တော့ဘူးမတွေ့တာမရှိလို့ မရှိသေးတာမရှိတာမဟုတ်ဘူးငကိုယ်တည်းကမရှိတာမရှိတာမရှိလို့ထားတာဆင်းရဲပုံချင်းရာတွေ့လို့ရှိရင်ကလည်းကောင်းစားချမ်းသာတယ်ဆိုတဲ့အတ္တလေးဆိုမရှိတော့ဘူးအဲ့ဒါအနတ္တအတ္တမရှိဘူးမြဲတယ်ကောင်းစားချမ်းသာတယ်ဆိုတဲ့ဖြစ်ပတ်တဲ့အတ္တအစွဲပေါ်တယ်အတ္တအစွဲပြင်းတာကိုပဲအနတ္တလို့ခေါ်ရတယ်အဲ့ဒီအနတ္တနိဗ္ဗာန်

ဝိပဿနာဉာဏ်ဖြစ်တဲ့ခိုက်တော့ပါကလားမြဲတယ်ဆိုတဲ့အစွဲကောင်းသောချမ်းသာတယ်ဆိုတဲ့အစွဲပေါ့ဒိဋ္ဌိခေါ်ပါတယ်ကွာအဲ့ဒီဆိုဖြစ်ခွင့်မရပါဘူးအဲ့ဒီမျိုးပြတ်သွားပါမျိုးပြတ်တာတခါတည်းပြတ်တော့မဟုတ်ဘူးအဲ့ဒီဉာဏ်လေးဖြစ်တဲ့ခိုက်တာမှပြတ်တာအဲ့ဒါလည်းပဲတည်ငြိမ်ဆန်ပြီးလို့ခေါ်ပါတယ် ဒီနည်းနဲ့ပဲကြောင်းကျိတဲ့ယုံနာတရားတွေပေါ်မှာမြဲစင်သဘောပဲလို့တစ်ခုခုတည်တိုင်းတည်တိုင်းပေါ့လေဒီနေ့ကသတိရတော့ဟိုအထက်ပိုင်းဥပဒနာဉာဏ်ကြီးအထီရတော့ကျင့်နေတော့ရဲငြိမ့်နေတော့သတိတည်ရနေတော့တာပါဒီဝဒနာညာခေါ်တဲ့တရင်ကသတိရတယ်။သာကပြောလို့ သိရတဲ့သတိမျိုးမဟုတ်ပါဘူးဆရာကပြောလို့သိရတဲ့သတိမျိုးလည်းမဟုတ်ပါဘူးကိုယ်တိုင်တွေးခေါ်ပြီးတော့ယူရတဲ့အတွေ့အခေါ်သတိမျိုးလည်းမဟုတ်ပါဘူးယုံနိုင်ကြောက်ကြုတ်ဖြစ်ခြင်းကြီးကိုသူတို့ဖြစ်တဲ့ပါအခုလိုဒီသတိနဲ့သင်္ခါကတရားစပြီးတော့ဆွေးနွေးဆိုရှုလို့ရှုရအောင်လေးမှာစိတ်ကလေးတစ်ခဏတစ်ခဏ စိတ်စိတ်စိတ်စိတ်ပြီးတော့ကြာသွားတဲ့ကုက္ကသမာဓိကြီးအားကြည့်လာတဲ့အခါသိတာပါအဲ့ဒီအချိန်ကိုပဲသိခေါ်ရတဲ့တော့အဲ့ဒီအချိန်မှာအနုပဒနာညာစစ်ပါလေဥပဒနာညာစစ်ပါလေဒီမှာအဲဒီဥပဒနာညာတခါတခါမှမရဘူးတခါတခါမှဆင်းရဲဘူးတခါတခါမှဒီသဘောတိုင်းဖြစ်ပုံပေါ်နေတယ် တသိက်ထဲကနေပြီးတော့အမျက်စင်းသဘောပဲဆိုတာဟောဒီတခါတည်းတန်းတည်သွားတဲ့အစီမျိုးတော့မဟုတ်ပါဘူးတမျိုးစီတမျိုးစီတစ်ခုစီတစ်ခုစီကြည့်တော့ဒါပေမဲ့လို့လက္ခဏာဖြစ်တဲ့တစ်ခုကြီးအကုန်လုံးကြည့်တော့ဒီဆိုတဲ့အတိုင်းကြောင့်ကျိုးဖြစ်စဉ်ရုံနဲ့တရားယူတွေဖြစ်စေလိုက်လို့ရှုလို့အခုလိုတခါတခါအနိစ္စ ानु ဘသနာညာတခါတခါဒုက္ခ ानु ဘသနာညာနဲ့တခါတခါအနတ္တ ानु ဘသနာညာ တခုလက္ခဏာဖြစ်မြင်သွားလို့ရှိရင်ကျန်လက္ခဏာဖြစ်နှစ်ပါးကိုလည်းပဲမြင်ပြီးတော့ဖြစ်သွားပါလေဒီလိုဆိုရတော့တစ်ချိန်နဲ့နဲ့အနိဝသနာညာ၃မျိုးဖြစ်သွားတယ်လို့ဆိုရပါတော့အဲ့ဒီလိုတော့မှတ်ဖို့လိုပါတယ်အဲ့ဒီနည်းနဲ့ဥပဒနာညာနဲ့အစဉ်အစဉ်အစဉ်နဲ့ဆက်ပြီးတော့နောက်ဆုံးရင့်ကျက်ပြည့်စုံသွားတာပါလေ အရေးကြီးပြည့်စုံသွားတဲ့နောက်ဆုံးအမှတ်ကလေးအထိကိုတရင်ကသန်တိနယ်လို့ဥပဒနာနယ်လို့ပြောပါတယ်ဆိုလိုတာတော့အိဋ္ဌလက္ခဏာသင်ရင်ကျန်တစ်မျိုးလည်းပဲအလိုလိုသင်လာတယ်လို့ဆိုလိုတယ်ကျန်တစ်မျိုးလည်းလည်းတစ်မျိုးမျိုးသင်လာလို့ရှိရင်အခြားကျန်တစ်မျိုးလည်းပဲအလိုလိုသင်လာတယ်လို့ဒီလိုဆိုလိုပါတယ် ဒါနောက်ဆုံးဝဒနာကြီးအတိကလေးပါအတိကလေးအဲ့ဒီအတိကလေးကိုအန္တလို့ခေါ်ပါတယ်ဆုံးဆုံးဆိုအတိကလေးပေါ့ဆုံးဆိုတခြင်းကတန်တီလေးပေါ့အဲ့ဒီဆုံးဆုံးဒီကိုအတိကျော်သွားတာလွန်သွားတာပေါ့ဟိုပဲဝဒနာကြီးဆက်မဖြစ်တော့ဘူး ငိမ့်ချက်တယ်ငိမ့်ချက်သွားတာပေါ့အဲဒါကိုအကျဉ်းတန်စတိခေါ်တယ်အဲဒါဟာနိဗ္ဗာန်ပဲတက်ဆိုင်သွားတယ်လို့ဆိုတော့မဉ္ဇဉ်ဖူဉ္ဇဉ်နဲ့ဆိုင်သွားတာပေါ့အရိယာမဉ္ဇဉ်ဖူဉ္ဇဉ်နဲ့ဆိုင်သွားတာအဲဒီအရိယာမဉ္ဇဉ်ဖူဉ္ဇဉ်နဲ့အဲဒီအဆုံးသတ်တဲ့အပိုင်းလေးပေါ့လေ

ဒိဋ္ဌိဆိုတာယုံနာတရားတွေပေါ်မှာပုဂ္ဂိုလ်တ attva လို့ထင်ပါတဲ့အစွဲပေါ်တယ်။အဲဒီအစွဲတွေကလည်းကျွတ်သွားတယ်။ခန္ဓာပရမတ္တအစွဲတွေနဲ့ကိုယ်အတ္တအစွဲတွေကိုလည်းကျွတ်သွားတယ်ပါလား။ဟုတ်။နောက်ပြန်ပြီးတော့မလာတော့အဲဒါကြီးငြိမ့်သွားတာ။တကယ်ငြိမ့်သွားတာ။ပြန်လမ်းမရှိဘဲနဲ့ငြိမ့်ကျက်သွားတော့ အတိကရှင်းသွားတော့ဘုလောက်ဒီတော့နဲ့ငွေပွဲနေတဲ့သဘောမျိုးလည်းမရှိတော့ဘူးတကယ်တရားလမ်းမှာကိုလျှောက်လို့လမ်းမှာလျှောက်တော့သခါမှာရောက်ဆိုတဲ့အတိုင်းကိုလည်းငြိမ့်တဲ့စိုက်သွားတဲ့အခါကျတော့တရားပေါ်မှာလည်းပဲယမတန်တရားဖြစ်တော့ဒီတရားတော်ကိုဖော်ထုတ်လို့ဝင်တဲ့ဘုဒ္ဓပေါ်မှာလည်းပဲယမတန်တရားဖြစ်တော့မိမိလိုပဲဒီတရားကိုကျင့်သုံးလို့ကိလေသာငြိမ့်သူသံဃာစိတ်ရှိတယ်ဆိုတာလည်း ကိုယ်တွင်းနဲ့ရှင်းသွားတာပါပဲကျေကျေသင်္ကေတသုံးပါးပုံမှာမတုံလောက်ပါဒီသဘောရင်ကြည်သွားတဲ့သတ္တရားတွေဆွဲသွားမြဲသွားတာဒီဝတ္တရားကျင့်သွားတာပါအဲဒီဝိသုကြိကိစ္စလည်းပဲဝိသေသအနုတ္တိယလည်းမြင့်ပြငြိမ့်ပါလေပြီးတော့အပေကိုဆက်ချတဲ့အကျဉ်းတန်းဆုံးလောဘဒေါသမောဟသူ့ရင်ခံပြီးတော့ရှင်းတိုင်းတဲ့ ဒုက္ခိတတရားစိုးတွေပေါ့လေအဲ့ဒါကြီးလည်းအကုန်ကြီးပြန်ရင်းသွားတယ်ဟုတ်ရင်းလာမှတကယ်ရင်းလာပါတော့ဟုတ်အဲ့ဒါကိုအကျဉ်းတဆန်တိလို့ခေါ်ပါလေတကယ်ရင်းလာပါရဟနာဆိုလို့ရှိရင်တော့ဘာမှမရှိအောင်ရင်းသွားတာပေါ့အဲ့ဒီတိရင်္ဂသန္တိနဲ့အကျဉ်းတသန္တိကအငြိမ့်စီလို့ဆိုရပါပါတယ်။ သူတို့နှစ်ခုရဲ့ထူးခြားချက်ကတော့ဒီရင်ကသံတိကတော့အချိန်ပိုင်းအချိန်ပိုင်းငြိမ့်တာငြိမ့်တာပါတကယ်မှန်ပါတယ်သူကတော့အဲ့တော့အချိန်တိုင်းအငြိမ့်ခံလို့ဆိုတာပါပါပဲစိတ်ကျက်နဲ့သံတိကတော့အချိန်ကြီးအငြိမ့်ခံလို့ဒီလိုဆိုတာပါပါပဲအဲ့ဒီနဲ့ခုတော့ခွဲရပါပါပဲအဲ့တော့အချိန်ကြီးအငြိမ့်ခံရတယ်သူဟာတည်ငါသံတိပြည့်စုံကိုလိုပါတယ် ဥပဒနာဉာဏ်ပြည့်စုံမှုလိုပါတယ်ဥပဒနာဉာဏ်ပြည့်စုံလို့ရင်ကသန္တိအပြည့်ရပြီဆိုလို့ရှိရင်နောက်ဆုံးကတော့အကျဉ်းသန္တိခေါ်တဲ့အငိမ့်တဲ့နိဗ္ဗာန်တွေ့ရတာပါပဲကွာအဲ့ဒီလိုတွေ့တာတွေကသစ္စာလေးပါးမြင်လာလဲပါတယ်မိခင်၈ပါးဒီထဲမှာလည်းပါသွားတယ်သစ္စာလေးပါးကိုမြင်ပြီးတော့မိခင်၈ပါးပါတဲ့ အလုတ်ပါတဲ့အငြိမ်းမျိုးသာတကယ်အသေးဆိုတာပေါ့လေဒီနားနေရပါတယ်။ကောင်းရာပြာကိုကိုယ်ဝေယုံနဲ့ယုံကြည်ယုံနဲ့သင်္ကန်းမြတ်တဲ့ရေးပြီးဆင်းချိုယုံနဲ့ပိဿတပ္ပခေါ်တဲ့အပူတိုက်သိရတဲ့အချင်းဖြစ်ုံနဲ့ကိလေသာတွေလည်းပဲကင်းကွာတယ်တကယ်အငြိမ်းရတယ်ဆိုတာမျိုးကတော့ပိဿလေးပါမြင်လာလည်းမဟုတ်ဘူး မသိပြပါလဲပါလာလည်းမဟုတ်ဘူးအဲ့ဒီလိုအတလွတ်အထင်နဲ့ပေါ့လေအယူဆတစ်မျိုးနဲ့အရင်တစ်ခုရှိတယ်လို့သူပြောဆိုသတ်မှတ်ထားပါတယ်ဆိုတော့အဲ့ဒီပြောဆိုသတ်မှတ်ထားတဲ့အရင်ယူဆတာကတော့အယူဆတစ်မျိုးပါပဲဆိုတော့အနေသားမှာပါတဲ့အဆန်တက်တဲ့အကာတက်တဲ့အရင်လို့ဆိုပါပါပဲ အဲ့ဒီအငိမ့်ကိုတော့အဲ့ဒီအငိမ့်တာမျိုးကိုတော့တကယ်သစ္စာလေးပါးမြင်အောင်ရှုပြီးတော့မဂ္ဂင်7ပါးပါတဲ့ပြည့်စုံအထုတဲ့ပုဂ္ဂိုလ်တွေနဲ့မဆိုင်ပါဘူးအဲ့ဒီလိုအယူဝါဒတွေနဲ့ဆိုင်တဲ့ပုဂ္ဂိုလ်တွေရဲ့အငိမ့်လိုပဲဒီလိုပဲသတ်ခံရတော့ပါပါပဲဒီနည်းနဲ့ပဲသင်္ကသန္တိအကျဏသန္တိသမုဒိသန္တိဟောတယ် ကျင့်ကြံရှိချင်းချက်ပြီးသွားပါပြီ။ဒီနေ့လည်းရှိသွားပါပြီ။ဒီမှာလည်းရကြအောင်ဆို